ခန်းကြီး27အငယ်1မှ9မနာရှိသည် အသက်12နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌55နှစ်ဆိုးဆန်လေ၏မေရောဂါဟန်စီပအမည်ရှိ၏ထိုမင်းသည်ဣဒေလအမျိုးသားရှိမှသာဝရဖျားနှင်ထုတ်တော်မူသောတပားမျိုးသားယွန်ရှားပွဲ ထုံးစံတိုင်းသာဝရဖျား ရှေ့တော်၌ ဒုစရိုက်ကိုပြု၏ခမည်းတော်ဟေဇကိဖြစ်စည်းသောကုန်းတို့ကိုပြုပြင်၍ဣဒရေလရှင်မြင်းအာဟပြုတကဲ့သို့ဘာလဖို့ရစ်ပလင်တို့ကိုတီ၏အာရှရပင်ကိုလည်းပြုစု၏မိုးကောင်းကင်ကြစားများကိုလည်းဝတ်ပြုကိုးကွယ်၏ယေရုရှလင်မြို့၌ငါနာမကိုငါတီစေမည်ဟုဒါဝရဖျားမိန်တော်မူသောမြို့ ိမာန်တော်၌ယဇ်ပလ္လင်တည်းဟူသောဗိမာန်တော်တတိုင်းနှစ်ရက်တွင်မိုးကောင်းကင်တစားများဖို့ ရစ်ပလင်တို့ကိုတည်၏မိမိသားကိုမိဖြင့်ပူဇော်၏ကာလဘေဒင်ကိုကြည်တတ်၏ပြုစားသောအတတ်ကိုသုံးဆောင်၍စုံနှင့်နတ်ဝင်တို့ကိုလည်းအခွင့်ပေး၏ဒါဝရဖျား၏အမျက်တော်ကိုနှိုးဆော်ခြင်းငှာရှေ့တော်၌များစွာသောဒုစရိုက်ကိုပြု၏ဤဗိမာန်၌၎င်း ဣသရေလခရိုင်များတို့တွင်ငါရွေးကောက်သောယေရုရှလင်မြို့၌၎င်းငါနာမကိုအစဉ်မြဲငါတည်စေမည်ဟုဒါဝရဖျားသည်ဒါဝိနှင့်သားတော်ရှောလမုန်အားမိန်တော်မူရာ၌ရည်ဆောင်သောဗိမာန်တော်ထဲမှမိမိပြုစုသော အာရှရပင်နှင့်တူအောင် လုပ်သောရုပ်တုကိုတင်ထား၏ငါမှားထားသည်။အတိုင်းငါကြုံမောရှိမှားထားသည်။သောတရားတိုင်းဣဒရေလအမျိုးသားတို့သည်ကြင့်ခြင်းဟံစောင်းလျှောက်လင် သူတို့ဘိုးဘေးတို့အားငါပေးသောပြည်မှသူတို့ကိုနောက်တဖန်ငါမရွှေ့မပြောင်းစေဟုမိန့်တော်မူသော်လည်း၊သူတို့သည်နားမထောင်၊ဣသရေလအမျိုးသားတို့ရှေ့မှာထာဝရဘုရားဖျက်ဆီးတော်မူသောလူမျိုးတို့ပြုသည်ထက်သာ၍ဒုစရိုက်ကို ပြုစေခြင်းငှါမနာရှေသည်သွေးဆောင်လေ၏။10ထိုကြောင့်ထာဝရဘုရားသည်မိမိကျွန်ပရောဖက်တို့ဖြင့် မိန်တော်မူသည်ကားယုဒရှင်ဘုရင်မနာရှေသည်သူရှေ့မှဖြစ်ဘူးသော အာမောရိလူတို့ပြုသည်များထက်သာ၍ ရွံရှာဘွယ်သောဤဒုစရိုက်တို့ကိုပြုသောကြောင့်၎င်း၊မိမိရုပ်တုဆင်းတုအားဖြင့်ယုဒအမျိုးကိုပြစ်မှားစေသောကြောင့်၎င်း၊ဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားမိန့်တော်မူသည်ကား၊သိတင်းကြားသောသူတိုင်းနားနှစ်ဘက်ခါးစေခြင်းငှါငါသည်ယေရုရှလင်မြို့၊ယုဒပြည်၌ဘေးရောက်စေမည်။ယေရုရှလင်မြို့အပေါ်မှာရှမာရိမျဉ်းကြိုးနှင့်အာဟပ်အမျိုး၏ချိန်ကြိုးကိုငါတန်းချမည် ပကံကိုတုတ်၍တုတ်ပြီးမှမှုတ်ထားတဲ့ကဲ့သို့ယေရုရှလင်မြို့ကိုငါပြုမိကြံကျွင်းသောငါအမွေလူတို့ကိုငါဆွန့်၍ရန်သူလက်သို့အပ်သဖြင့်သူတို့သည် ရန်သူအပေါင်းတို့၏လူရဲ့နှိမ့်ဆက်ရာဖြစ်ကြလိမ့်မည်အကြောင်းမူကားဘိုးဘေးတို့သည်အေဂုတုပြည်ကထွက်သောနေ့မှစ၍ယနေ့တိုင်အောင်အစဉ်အဆက်တို့သည်ငါရှိမှဒုစရိုက်ကိုပြု၍ငါအမျက်ကိုနှိုးဆော်ကြပြီဟု မိန်တော်မူ၏ အငယ်16မှ18မနာရှိသည်ထာဝရဘုရားရှေ့တော်၌ဒူးရိုက်ကိုပြု၍ယူဒအမျိုးကိုပြစ်မှားစေသောအပြစ်မှတပါ အပြစ်မရှိသောသူအများတို့ကိုတတ်၍ယေရုရှလင်မြို့တစ်ဖက်မှတစ်ဖက်တိုင်အောင် သူတို့အသွေးနှင့်ပြည့်စေခြင်းငှာပြု၏မနာရှိပြုမှုသောအမှုရာကျွေးလေသမျှတို့နှင့် ပြစ်မှားသောအပြစ်တို့သည်ယုဒရာဇဝင်၌ရေးထားလျက်ရှိ၏။မနာရှေသည်ဘိုးဘေးတို့နှင့်အိပ်ပျော်၍ဩဇဥယျာဉ်တည်းဟူသောမိမိအိမ်နှင့်ဆိုင်သောဥယျာဉ်၌သင်္ဂြိုဟ်ခြင်းကိုခံလေ၏။သားတော်အာမုန်သည်ခမည်းတော်အရာ၌နန်းထိုင်၏။19 အာမုန်သည်အသက်22နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌နှစ်နှစ်စိုးစံလေ၏။မယ်တော်ကား၊ယုပ္ပါမြို့သူ ဟာရုပ်သမီးမေရှုလမက်အမည်ရှိ၏။ထိုမင်းသည်ခမည်းတော်မနာရှေပြုသကဲ့သို့ထာဝရဘုရားရှေ့တော်၌ဒုစရိုက်ကိုပြု၏။ခမည်းတော်လိုက်သမျှသောလမ်းသို့လိုက်၏။ခမည်းတော်ဝတ်ပြုသောရုပ်တုဆင်းတုတို့ကိုဝတ်ပြုကိုးကွယ်၏။ ဘိုးဘေးတို့၏ဘုရားသခင်သာရဘုရားကိုစွန့်၍သာရဘုရား၏လမ်းတော်ကိုလွှဲဆောင်၏မိမိကျွန်တို့သည်တင်းဖွဲ့၍ရှင်မြင်းကိုနန်းတော်၌လှုပ်ကြံကြ၏အာမုံမင်းကြီးတစ်ဖက်၌တင်းဖွဲ့သောသူအပေါင်းတို့ကိုပြည်သူပြည်သားတို့သည်ကွပ်မျက်၍သားတော်ယောရှိကိုခမည်းတော်အရာ၌နန်းတင်ကြ၏အာမုံပြုမှုသောအမှုအရာကျွေးလေသမျှတို့သည်ယူဒရာဇဝင်၌ရေးထားလျက်ရှိ၏ ဩဇဥယျင်တွင်မိမိသင်္ချိုင်းတွင်း၌သင်္ဂြိုဟ်ခြင်းကိုခံ၍၊သားတော်ယောရှိသည်ခမည်းတော်အရာ၌နန်းထိုင်၏။